ဂုံကြီးရှင်ရိုးတဲ့ပြည့်စုံတဲ့ကိုကျင့်စီကသာတိလုံးတိလုံးများနဲ့အတူမျက်မှောက်မှာရောမျက်ခွေမှာရောကိုကျင့်စီကအားဖြင့်ဒီကြီးရောက်ပြီးတော့ ရှင်းသုံးရမယ်ဆိုတာပါအဲ့ဒါလေးပြောပါပါလားသိကြည့်ရမယ်သိပါပါလားအဲ့ဒါဒီနေ့သာဝကရှင်သင်္ကေတနဲ့တရားပုဂ္ဂိုလ်များကလူ့ကြောင့်ဆိုရင်ဥပဒကဥပတိကဆိုလို့ရှိရင်၅ပါးသီလရှင်ဟန်ဆိုလို့ရှိရင်လည်း ပฏิဝကသံဃာသီလပါမြင်တော့ဖြစ်စီရမရှိပဲလုံးဝအကျင့်ကျဲနေတယ်အခြားရိယပုဂ္ဂိုလ်များရဲ့အရင်မှမှာပဲဖြစ်ဖြစ်မြက်ွယ်မှာပဲဖြစ်ဖြစ်ပေါ်လေဒီရဲ့သီလသင်ကျဲနေတယ်အဲ့ဒီသီလသင်ကျဲနေတာဒါကလည်း ကျူးလွန်လို့တဲ့စိတ်ကိုချုပ်ကြည့်ပြီးတော့သိကျေရမှာပဲနဲ့သူ့ကိကိုယ်သဘာဝအတိုင်းကိုသိကျေပြီးတော့နေတဲ့သဘောမျိုးပါအဲဒီလိုသိကျေခြင်းအားဖြင့်တခြားအရာများနဲ့ပြင်းမြောက်ပြင်းဖောက်ရက်ွက်တရားလုံးမှာဒီလသိကျေပုံချင်းတွေ့ရမယ်လို့ဆိုလိုပါတယ် ပရိသေရေတဲ့ဆိုတာကတော့အရိယပုဂ္ဂိုလ်ကြီးကမှပဲပရိသေရေနေပါလေဒီမိုးချိုးပြီးတော့တမ္ပဇ္ဇနဲ့အဝတ်တွေဝတ်ဆင်ထားတဲ့ပုဂ္ဂိုလ်ဟာကြီးကျော်ရောတဲ့သိသိတွေမသိသေးကြလို့အဲဒီလိုတန်ရှင်းတဲ့အနေနဲ့ပေါ့လေတန်ရှင်းမှုထိမ့်သိတဲ့သဘောမျိုးပါ ဒီဒီမြတ်ပါနေလို့ရှိရင်အများကပြည့်တော့ပါပဲစသည်ဟောနေအဲ့ဒါကြီးငဲ့ပြီးတော့တတ်ရှင်းရတဲ့အနေမျိုးမဟုတ်ပါဘူးဒီကိုစိတ်ထားကိုကတကယ်ကိုသနာရှင်းရှင်းနဲ့ဒီယုံသားသာဖြစ်တဲ့စိတ်ထားမျိုးဟောနေတယ်အဲ့ဒါမျိုးကကိုယ်ချင်းတီလာခြင်းပေါ်အရိယာပုဂ္ဂိုလ်နဲ့တူနိုင်တယ်လို့ပြောတာပါလား အရိယာနဲ့ကိုယ်ကြီးရေးသိရမယ်လို့ဒီလိုဆိုလိုတာပါပဲအဲ့ဒီလိုအရိယာနဲ့တခြားကျဲကိုကြီးသိကတူညီပုံကတော့တူညီမှုကိုလိုလားတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်တိုင်ကအောက်ဖြစ်ဆုံးအားဖြင့်တောတပန်ဖြစ်မှာပဲပြည့်စုံနေပါလိမ့်မယ်ဒါကြောင့်အဲ့ဒီလိုဂုံမျိုးနဲ့ ပြည့်စုံရင်လို့ရှိရင်အောက်တိဆုံးအဖြစ်တတ်တော်ဖြစ်အောင်အထုရတော့မှာပါပဲတတ်တော်အဖြစ်ဖြစ်ပြီးဆိုရင်တော့ပရိယာကန္တတိလဆိုတာပါပရိယာရဲ့စိတ်ခင်မြတ်လို့တန်ဖိုးထားတဲ့သေကန္တတိလလို့ကြောင့်ဆိုလို့ရှိရင်၅ပါးတိလပေါ့ အဲဒီ၅ပါးသီလမြင်တော့ပျက်စီးခြင်းမရှိပဲနဲ့သူ့လိုလိုပဲသိကြနေပါလိမ့်မယ်။ယဟန်တော်များဆိုလို့ရှိရင်သိရတာနဲ့တမင်လူတမင်လူကျူးလို့တင့်တဲ့အာဘာမျိုးမရှိတော့ပဲနဲ့ဘလူကဒါလည်းအဓိကရေပေါ်သိကြနေပါလိမ့်မယ်။ဒါကြောင့်ညမမှာရောမြက်ွယ်မှာရော အခြားရိယာများနဲ့တိလစင်ကြယ်ဘုံရင်းသူနေတော့မှာပါပဲအဲဒီလိုအခြားအရိယာပုဂ္ဂိုလ်များနဲ့သူနေပြီးတော့တိလစင်ကြယ်နေတဲ့ပုဂ္ဂိုလ်ကိုအရိယာခန္ဓာတိလစင်ကြယ်နေတဲ့ပုဂ္ဂိုလ်တိလဝန္တာပုဂ္ဂိုလ်ကိုအတူနေမှုတဲ့သူတွေကမမေ့နိုင်ပဲပေါ့မှတ်ရနေပဲလေ မှတ်ရနိုင်မယ်လိမ့်မယ်အဲဒါသာရဏီယာပဲသူရဲ့ခုံပေါ်လာတော့အီပြီးပေါ်လာတော့ဒါရဏဆိုတော့ပြိယကရဏကရုကရဏဆိုတော့ဖြစ်ခင်ပဲကြည်ညိုမယ်အဲဒီလောက်ဆိုတာလည်းပဲသလားပဲပြီးတော့ဤလူဆိုယူရည်ပဲဒီလူဆိုလေးစားမယ်ငယ်လူဆိုလို့ရှိရင်လည်း ဂရုစိုက်ခါရမယ်ပေါ့။အဲဒီပုဂ္ဂိုလ်မျိုးနဲ့ညီခုံချင်းကွဲပြားခြင်းမရှိဘဲနဲ့အမြဲညီညွတ်ပြီးတော့ဟောလေဆန္ဒနေရတဲ့အနေအထားမျိုးပါပဲ။ဒီကလေးမထားကြတဲ့ပုဂ္ဂိုလ်တွေဖို့ဒီမှာပြောပါလေဟောလေဖြစ်ခြင်းနဲ့ဖြစ်ဆိုတဲ့အနေနဲ့ဟောလေ ခွင့်လွှတ်ထားတဲ့ပုဂ္ဂိုလ်တွေပါလေအလွတ်ထားတဲ့ပုဂ္ဂိုလ်တွေပါလေအဲဒီပုဂ္ဂိုလ်တွေကတော့ကိုယ်မှုလုပ်မှုဟာသိနေနိုင်သိရရမရတာဖြစ်လို့လည်းပါပဲမိမိရဲ့ဘဝဟာတန့်ရှင်းတဲ့အနေနဲ့ပါလေစိတ်စိတ်သိဖို့မရှိတော့ဘူးအဲဒါမလုံကောင်းပြောကောင်းတဲ့တရားတွေကိုပေါ့လေဒီဥစ္စာသားနဲ့သိသိဆောက်ရှောက်နေလို့ရှိရဲ့ မိမိရဲ့ကိုယ်မှုနှုတ်မှုသို့မဟုတ်မိမိရဲ့ဘဝဟာစိတ်လက်စိတ်ကြီးမှုတွေရှိနေတာဘယံလာတာမရှိတော့ဘူးလားအဲဒါဟာတိလာရဲ့လက္ခဏာပါပဲဒါတော့ကုသိုလ်တရားတွေရဲ့တရားအနေမျိုးနဲ့ဖြစ်နေတာပဲနောက်ဖြစ်နေတဲ့သမာဓိပညာကုသိုလ်တရားတွေရဲ့တရားအနေနဲ့လည်းဖြစ်နေတာပါပဲအဲဒီကုသိုလ်တရားတွေရဲ့အဥအစလည်းဖြစ်သွားနေပါလေ ကုသိုလ်တရားတွေရဲ့အဝင်အဝနဲ့ဖြစ်သွားနိုင်ပါလေ။ဘုရားရှင်အသာသာရမယ်ဆိုရင်ခန္ဓာဘောကသိရရှိပါလေ။ခန္ဓာဘောကနေပြီးတော့အသာသာသိရတာပဲ။ခန္ဓာကောင်းလို့ရှိရင်ကိုယ်လည်းအသာသာကိုယ်လည်းသိလို့ရပါလေ။အဲခန္ဓာဘောပြည့်နေပြီဆိုလို့ရှိရင်တော့အသာသာသိလို့ရသာပြပြီးတော့ဒုက္ခရောက်ဖို့ရှိရတာပါပဲ။ ခဏဟာရရကုန်ကလည်းခဏမှာအနာရရရှိနေရလို့ရှိရင်လည်းပဲလွတ်လွတ်လပ်လပ်ကြည်ရော်လေးအသာသွင်းလို့မရပါဘူး။ဒါကြောင့်သေတ္တနာကုသိုလ်တရားတွေသမဏချုပ်ရည်တဲ့သမာဓိပညာကုသိုလ်တရားတွေပေါ့လေမိမိရဲ့သဏ္ဍာန်မှာဝင်သွားဖို့ရာအတွက်ဒီလာဟာသတ္တကောင်တွေတူတယ်လို့ဆံဃာနာကဒီတိုင်းပြထားပါတယ်။ ကိုယ်လူလေးပြောမှဆိုရင်တော့ဘုန်းကြီးများလည်းပဲဒီပေါင်းလေးတွေရောတော့ကအသက်30မပြည့်ခင်လေးပေါ်ဒီမှာရှိသွားပြီးတော့အထုတာသုံးဆောင်ရတဲ့ဘုန်းကြီးကိုယ်ပစ္စည်းနဲ့ပတ်သက်ပြီးတော့သွန်ဆိုင်ဆုံးပေါ်လေးပြည့်စည်ကြည်လုပ်ခဲ့တာပါပဲဆုံးလို့တဲ့ပစ္စည်းလေးနဲ့ဆုံးလို့ခဲ့တာပါပဲဆက်လက်ရှိသေးတယ်ဒီကနောက်မှအဆုံးဝဲယူသွားတဲ့သတိ ဆေးပါလေတော့မပါဘူးအဲဒီတော့လူငယ်ဆိုတော့ကျမကြီးလည်းကောင်းနေတယ်ဆိုတော့ဟိုရောက်အားထုတ်တဲ့အခါမှာသဘောတန်လေးပေါ်မှာစိတ်ကရောက်လာပြီဒီလိုတန်ဆက်ရှိရလားဒီလိုလို့ရတာလည်းဆိုတော့ပါဠိနဲ့သောသောသောသောစဉ်းစားနေတော့အားထုတ်လို့ဘုမရှောင်ကဲဆရာတော်ဆရာရဲ့သဘောတန်သမလိုက်တာပြတ်သမလိုက်တာအဲဒီမှာစိတ်က ကြည်တယ်ပြီးတော့ဘောဒီအထုလို့ဆောင်လာတယ်တော့ဘာလို့ဖြစ်လို့တာဘောဒီသေမောတန်ရတိတ်တိတ်ကြီးကျယ်အပြည့်တွေဆိုလို့ရှိရင်တော့ကိုမှားခဲ့တဲ့အားကြီးပြန်ပြီးစဉ်းစားနေလို့ရှိရင်ပြီးနေမှာမဟုတ်တော့ဘူးလုံရလည်းရနေပါပါလုံရရနေလို့သိကပဲရသမာဓိပဲရသမာဓိရမရလို့ရှိရင်ပညာလည်းပဲနေနေတော့အဲဒီလိုတော့မှအပြစ်ဟာဒုက္ခပေးပါတယ် အဲကြောင့်တရားထုတ်တော့မယ်ဆိုလို့ရှိရင်ရှင်ဟာလည်းရှင်ဟာလိုက်လို့ကြောင့်လည်းလို့ကြောင့်လိုက်ပါလေကိုယ်တီလာတွေကိုစစ်စစ်ဖို့သိအရေးကြီးပါတယ်ပင်တောင်းကအာမချွေးချက်တွေရှိနေတယ်လေရှိရလို့ရှိရင်ဆရာဝိကံနဲ့ကုစားပြီးလားဆိုတော့လူလည်းပဲလူလိုက်ပါလိမ့်တော့သာမတိလာတွေကဆရာတွေကလုံရလဲလုံရလားဆိုတော့ အဲ့ဒါလေးရှိဖို့သိရေးရှိပါတယ်ခုရှိပါသေးလားဆိုလို့ရှိရင်ဘယ်လိုပါမလုံးရလားဆရာဝန်အဲမလုံးလို့ဆိုလို့ရှိရင်တော့အဲ့ဒါသမာဓိပညာရှိဖို့သိရတယ်ဒါကြောင့်ဒီကဟာအသာသာရေးတွေ့ရဌာနဝင်ဖြစ်ရဌာနခန္ဓာဘောင်းနဲ့တူတယ်ဆိုတာခန္ဓာဘောင်းကိုရရမယ်ခန္ဓာဘောင်းကလည်းအနာရောဂါကြီးလို့လည်းနေရမယ်ဒါမှ လူလူလလကိုယ်လိုရဲ့အစာကိုဆွေးလို့ဖြစ်နေတယ်ဆိုတာအဲ့ဒီမှာလေးလိုက်ရှိကြည့်ဖို့လိုရတယ်။ဒီလိုပြည့်စုံရတယ်ဆိုတာလောကီသမားကြီးပညာနဲ့လောကုတ္တရာတိလသမားကြီးပညာအဖို့အပွင့်အသီးတွေသာဆုံးနေအောင်လို့ရှင်းရတဲ့သဘောပါပဲ။တိရတဲ့ပြည့်စုံတာ ကျိုးနေတဲ့ခိုင်းကတော့အဖို့ဝင်အဖြစ်တော့မလာနိုင်ဘူးမကျိုးပြီမလို့ကျိုးနေတာလည်းရှင်လည်းပဲပြည့်စုံတဲ့အဖို့ဝင်အပြီးတော့မရနိုင်ပါဘူးအဲ့ဒီလိုမျိုးလိုပါလေကိုယ်မှာဒီဟာကြီးကျိုးနေတယ်လုံးဝကျုံးသွားပြီမလို့ညှို့နေတယ်ဆိုလို့ရှိရင်အရှင်းသမာဓိပညာအတိအခွင့်ရောနေတယ်အတိလို့ရှိရင် လောဘဆိုတာဒီလက်သမားကြီးပညာပေါ့လေအတိတွေပေါ့လေမတိနိုင်ပါဘူးဒီကရှင်းနေတာလည်းရှိတယ်လည်းပဲလုံလောက်တဲ့သမာဓိပညာအကျိုးတရားတွေမရဆိုင်ဘူးဆိုတာပေါ့လေသဘောပေါက်နားလည်ပြီးတော့ကိုယ်ဘဝဖြစ်တယ်ကိုဒီဒီတောင်းရကအစပါလေလိုအပ်တဲ့အဲဆောက်ရှောက်ဖို့တွေပေါ့လေဒီဆောက်လိုအပ်တဲ့ထိသိဆောက်ရှောက်ဖို့တွေပေါ့လေ ပြောသလိုဖြစ်ပြီးတော့ပြည့်ရှိရဲ့ဒီတောင်းရင်လည်းကောင်းပဲပြီးတော့အကိုက်ခက်တွေလည်းဝဝသာသာဖြစ်မယ်ပြီးတော့သံဃာမှာဖြစ်မယ်မရှိဘူးအဲလိုဆိုလို့ရှိရဲ့သမဏပြည့်လို့ဆံပါတဲ့အဖို့ကိုကြီးပေါ်နေအချိန်ကြရင်လည်းသာရလာပါပဲအဲဒီလိုမျိုးလို့ဒီလောက်အလေးထားဖို့လည်းမနာရေးကြည့်ပါလား ဒီလရဲ့ရသကိုတော့နှမျိုးပြထားပါလေဒုတိယဒုတိယဝိဇ္ဇံစနာအနဝိဇ္ဇကုလဒုတိယဝိဇ္ဇံစနာဆိုတာကတော့ပိဋကရသလို့ခေါ်ပါလေလုံဆောင်ချက်လုံဆောင်ချက်ပြည့်စုံဖို့ပါသူက ကာယတုစိတ္တာဝတိတုစိတ္တာခေါ်တဲ့ဆိုးရုပ်တဲ့ကိုယ်လုံးအကျိုးဝင်ကိုသူကတော့မှုမှုရင်းဖြစ်စည်းပြလိုက်တယ်။ဒါကသိကြတာသာလို့ခေါ်ရတဲ့လုံဆောင်ခြင်းအရသာပါပဲ။ဆိုရုပ်တဲ့ကိုယ်လုံးအကျိုးဝင်ဖြစ်စည်းပြလိုက်တယ်ဆိုတော့ကိုယ်မှာအတိကင်းတဲ့ကောင်းကုန်တွေပေါ့လေအလိုလိုပြည့်ဝလာတယ်။ ထုံရရှိတဲ့နေရှင်လည်းဒီကိစ္စချင်းဟာနောက်ငူရရှိတဲ့နေရှင်လည်းဒီကိစ္စချင်းဟာကဲစရာပြောစရာကိုပါရှိတော့အဲ့ဒီကဲစရာပြောစရာအဖြစ်ကင်းလာဟာရှင်ရဟဆိုလို့ရှိရင်ရှင်ရဟကုံဘောလူဆိုလို့ရှိရင်လူကုံဘောဟောကုံသိက္ခာတွေကျက်လာတာတော့ကောင်းတော့အဲ့ဒါနာဝဇကုလဆိုတာအဖြစ်ကင်းရေးကုန်တဲ့သဗ္ဗတိရသရတရားတော်ပါတယ် ဆောင်စည်းမှုနဲ့ဆုံးယုတ်တဲ့ကိုယ်လုံးအပြုအမူတွေအပြုအမူတွေကိုဖြစ်စီလိုက်ပြီဆိုလို့ရှိရင်တတိကျတဲ့ကိုအလိုလိုပေါ်လာတော့ကိုယ့်ဘဝကိုပြန်ပြီးတော့သုံးသပ်ကြည့်တဲ့အခါကျကာမဘောလေကိုယ်မှုတွေနဲ့သင်ကျဲတဲ့ဆန့်ရှင်းတဲ့အဲမှာခါရဆက်ကြည့်ရပါတယ်နှုတ်ကြည့်လိုက်ပြီဆိုရင်လည်းသင်ကျဲတဲ့ကိုကြည့်စောကြည့်ရလို့ခေါ်ပါတယ် ကမှုတမှုသင်ကြတာကိုအကြောင်းပြုပြီးတော့စိတ်တွေလည်းကြီးလို့စိတ်တွေလည်းသင်ကြလို့မနှောက်ဆွကြည့်ရခေါ်တယ်။အဲဒီကိုလို့စိတ်ဆုံးပြီးလို့သင်ကြခြင်းသင်ကြစီတတ်တဲ့သင်ကြရတဲ့တရားပဲလို့ဉာဏ်နဲ့ပါသင်လာတတ်ပါတယ်အဲဒါဆွကြည့်ရပစ္စည်းပဋ္ဌာနာခေါ်တယ်။သီလပြည့်စုံမှုရဲ့အကြောင်းရတဲ့နေရာမှာ အနိကဆုံးအကြောင်းကတော့ရှိရတတ်ပါပဲဒီစိတ်တရားတွေဟာရည်ရလည်းအမှန်ကောင်းပါတယ်ကြောက်ရလည်းအမှန်ကောင်းပါတယ်ဒီတိကျူးလွန်ပြီးတော့ကြုံရမယ်ဆင်းရဲတွေဟောဒီကိုကြုံနေရတဲ့ဆင်းရဲနောက်ကြုံရမယ်ဆင်းရဲတွေလည်းပဲကြောက်ရရည်ရတွေပါပဲ။ အဲ့ဒီလိုကျူးလွန်မှုနဲ့ကျူးလွန်ရရှိတဲ့အပြစ်တွေဟောမှာပါလေယုံတတ်တဲ့ကြောက်တတ်တဲ့ဖြစ်တဲ့ဝတ္တပါဟာသိရေးကြည့်ပါလေအဲ့ဒီဖြစ်တဲ့ဝတ္တပါဖြစ်ပေါ်နေလို့ရှိရင်ကလာဒီလအပြည့်စုံတတ်ပါလေပြီးတော့ဒီလတွေလည်းခံရတတ်ပါလေသေတ္တဝါနှမျိုးမဲ့ပြီဆိုလို့ရှိရင်လည်း ကောင်းတဲ့အဆောင်ကြီးရဲ့အလေးအထားဖြစ်ပေါ်မလာပါဘူးဖြစ်မလာဘူးဆိုလို့ရှိရင်လည်းပဲကြည်လာလည်းပဲမထိုင်ရပါဘူးအဲတော့ဒီလိုတပတ်ဟာဒီလစင်ကြယ်ရေးအတွက်အနိကဆုံးအကြောင်းပဲဆိုတာသိလာရပါတယ်ဒီကျင်ကုလိုစိတ်ကံနဲ့မလားပေါ်တိုင်းအာယုံဆွေးဆွေးစွာရှိမှခြင်းအားဖြင့်ဒီရဲ့ စိတ်ဖြစ်စေမှာပေါ့ဉာဏ်ဉာဏ်ကိုရအောင်တကြောင်ကြတာနဲ့ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဖို့စိတ်ရည်ရှိပါလားဒီလာဒီကျက်စီပါမှာကျက်စီပြီးတော့ကိုရှင်တရားတွေပြန်မလာဖြစ်သွားမှာဘူးလို့စိတ်ဆက်ယုံတတ်ကြတာအထူးသဖြင့်မှတ်တည်လွတ်ပြီးတော့စိတ်ထဲမှာဉာဏ်ကိုဝင်လာတာ ညွန်ကြရောက်တတ်တယ်။မာဒီလူညာလူကြီးမရပဲနဲ့ဘဝဇိုးတွေနဲ့ကြုံပါတော့ဒီညွန်တတ်ရောက်တတ်တဲ့ပုဂ္ဂိုလ်ဟာယောဂီဟာအမှန်မလို့ရအောင်လို့ပုံမူပြီးတော့ဘုရားဆိုင်လာတော့တတိယလည်းပဲထူးခြားခြားအများနဲ့ပုံကောင်းလာတယ်။စိတ်ကူးစိတ်စူးစိုက်မှုသဘာဝကြီးလည်းတရားနဲ့ပုံကောင်းလာတယ်။အတိညာလည်းထူးခြားခြားပါလေ။ သူရှာတဲ့အသိဉာဏ်ပြီးတော့သံမာတဲ့အသိဉာဏ်ပြီးတော့အမြင်ကျတဲ့အသိဉာဏ်ကြည်လင်ကြသားတဲ့အသိဉာဏ်တိုးတက်တဲ့အသိဉာဏ်တွေလည်းပဲဖြစ်လာတော့တာပါပဲဒီယောဂီတွေစာရင်တရားတွေလည်းပြည့်စုံသွားတော့တာပါဒီရှိရောတဘာကသီလပြည့်စုံသီလဤသားကိုအတွက်တည်းမဟုတ်ပါဘူး မာဓိတွေစက္ကစက္ကဖြစ်နေလို့စိတ်စစ်စည်းမှုသမာဓိတွေစက္ကနဲ့လည်းစစ်စစ်စစ်စစ်ဖြစ်နေလို့အတိပညာတွေလည်းပဲသမာဓိဖြစ်တဲ့လောက်စက္ကစက္ကဖြစ်နေလို့အလေးထားတဲ့ပုဂ္ဂိုလ်တွေသမာဓိဖြစ်ပညာဖြစ်ပေါ်နေအဲ့ဒါကိုအလေးမထားတဲ့ပုဂ္ဂိုလ်ရောနေအဲ့ဒီလိုဆိုလို့ရှိရင်ဒါအချက်ကြောင့်မဲ့တဲ့သဘောမျိုးဖြစ်တော့ပါလိမ့် မှတ်လို့ပြီးတော့ကိလေသာတွေဝင်လာကိုရှေ့ရမှကြောက်အောင်ဒီတဲ့ပုဂ္ဂိုလ်တွေပါ။ဒီသွားရိပညာဖြစ်မှုကိုဉာဏ်လို့တာမိုးမထားတဲ့ပုဂ္ဂိုလ်တွေကတော့ကျုံနဲ့တိုင်ကျုံနဲ့သာကျုံနဲ့ကိုယ်သာကိုကြည့်ကြည့်ကြည့်ပါလေ။ဒါကပြောဒီလိုလုပ်တတ်ပါတယ်။အဲဒီလိုဆိုလို့ရှိရင်အမှတ်ကိုဉာဏ်လို့တာမိုးမထားဘူးဆိုတော့အဲ့ဒီရှင်းနေရောက်တော့ပါလေ။ အဲ့ဒီလိုလုပ်နေလို့ရှိရင်တော့တမာတိပညာကတော့ဖြစ်နိုင်မှာဘူးယထာကြာညုံသွားမှမိမိဟာဒီလိုက်ကြည့်တယ်ဖြစ်တယ်အဲ့ဒီကကြတော့ကိုယ်ကနေရာမကြတာမထွက်ဖဲတဲ့ကမ္မထမ်းဆရာကဘယ်လိုပညာစရာလေးစကြည့်အဲ့ဒီလိုဖြစ်တာတတ်ပါလေဆိုတာဒီတော့ဟိုသွားကြည့်ဒီသွားကြည့်ပေါ့လေဟိုဆရာကြောင်းကြီးဒီဆရာကြောင်းကြီးကိုဌာနကြောင်းကြီးဒီနာဆရာကြောင်းကြီးဆိုအဲ့ဒါလေးတွေလည်းဖြစ်လာတတ်ပါလေ။ ကိုယ့်ဘက်ကလည်းကြံကြည့်ဖို့သိရရှိပါတယ်။တစ်စိတ်ကသဟာလေးတော့မလွတ်ရအောင်လို့လွတ်သွားလို့ရှိရင်တရားချက်စရာဆိုတာဒီလိုစိတ်ချရင်ဖြစ်ပေါ်ဦးရဲ့ဖြစ်ပေါ်ဦးလားဘူးလားဆိုတော့ဉာဏ်တော့တဘောထားပြီးတော့ဂရုစိုက်နေကောယုံကြည်လေးနဲ့လုပ်ရလားဆိုတော့ကိုယ့်ကိုပြန်မေးဖို့လိုပါတယ်။အကျမ်းအလအရင်ဉာဏ်ကိုသိရတာရောမှာ ကိုကယုံမှုစိတ်ဆုံးလို့မကောင်းကျိုးတွေဖြစ်ပေါ်လာတာကိုလည်းယုံမှုစိတ်ဆုံးလို့ခြေရုပ်တဘာတွေဟောလေပြည့်စုံပြီဆိုလို့ရှိရင်အရိယာမေရှိပိုင်းဥပဘာကမဲ့ခေါ်တဲ့လောကီမကြီးပြည့်စုံသွားပါပါဒီလိုမဲ့ကြီးဝါရီမဲ့ကြီးပညာမဲ့ကြီးစပြည့်စုံသွားပါပါအဲပြည့်စုံပြီးလို့ရှိရင်နောက်ဆုံး စိတ်ပြမစအရေးသာကိုရိယမညာဖွင့်ရတဲ့မျက်မှောက်ကိုကြည့်သွားရင်နဂုတ္တအဖြစ်ရောက်သွားပါလိမ့်နဂုတ္တသီလသမာဓိပညာပါလေအဲဒီပဲကြောင့်ခုသွားပါလိမ့်အဲဒီသီလသမာဓိပညာဟာကျုစင်ဆန့်ကျင်တဲ့အရိယာပုဂ္ဂိုလ်အနည်းဆုံးသောတာပန်ဆိုလို့ရှိရင်သောတာပန်ပုဂ္ဂိုလ်ပါပါလိမ့်အဲဒီသီလသမာဓိပညာရှိသွားပါလိမ့် အဲ့ဒါလိုအရှိရအောင်ကျူးစားမယ်လို့ဒီလိုဆိုလိုပါတယ်သုတ္တကအရှိအရိယပုဂ္ဂိုလ်ရှင်းအောင်ရောက်သွားရင်သာရဏိယဓမ္မလည်းပဲယုံလုံးပေါ်လာပါပြီယုံလုံးပြီးပြည့်သွားပါပြီေသာတိရဲ့အယိတေတိယကရဏဂရုကရဏကုံလည်းပဲထိစားတော့ပါပြီ။အဲဒီကုံလေးထိစားလိုက်ထိစားတဲ့အတွက်နောက်ပိုင်းကအဲနောက်ပိုင်းက ဘာတွေဖြစ်လာလဲဆိုတော့ဟိုလားဒီယုံချင်းမငြိခုံရင်စသည်ဟောလေဒီလိုအကျိုးတွေလည်းပဲဖြစ်တော်တာပါပဲဒါကြောင့်မြတ်စွာဘုရားကအရိယာတည်ဆုံးဝင်ရားနဲ့မျက်မှောက်မျက်ွယ်ပေါ်ဒီလစင်ကြယ်ပုံကြီးသူကြီးတဲ့နေခြင်းဟာတဲ့သာရဏိယဓမ္မပဲပြယကရဏကိရုကရဏပဲလို့အဲဒီလိုဒီ ကြာကူရောက်တရားအတက်ပေါ်လေဒီကုန်းချုပ်အနေနဲ့ပြေကြပါလေကုန်းချုပ်မဟုတ်ပြီလည်းတော့အဝိဇ္ဇာကိုတတရရအချိုးချဝိတ္တတဲ့ပုဂ္ဂိုလ်ကိုအများအသိစိတ်ဝင်စားတယ်ခေါ်ရင်ပြောခြင်းလည်းရှိကြတယ်ဒီလအပြင်တန်းစာပြည့်စုံသွားပြီဆိုလို့ရှိရင်ပြည့်စုံတဲ့ပုဂ္ဂိုလ်အများကြီးဝဲမှာကြည့်ရတာကိုအချိုးချနေတာပဲဒီလို အစပြီးတော့ဟောဒီအိုဝိမဆွန်ဖြစ်တဲ့အရှိဟောဒီကောင်းတဲ့အရာပါပါလေဆိုတော့ကောင်းမှုပါပါလေလို့ဒေဝတာတူကမေးလျှောက်မြတ်စွာဘုရားကဥဒိတအောင်ကောင်းတဲ့အရာကတော့သီလပါပဲသီလကအရွယ်မရွေးတော်တဲ့အစိတ်တန်းစားပါအဲ့ဒီအစိတ်တန်းစားအပြည့်စုံသွားလို့ရှိရင်ဒီအစိတ်တန်းစားဆင်ရထားတဲ့ပုဂ္ဂိုလ်ဟာ အမြဲတည်းဖြစ်တယ်လှပနေတော့တာပါပဲအဲဒီပုဂ္ဂိုလ်သူများခေါ်ရင်ပြောခြင်းပေါ့သာရဏိယဓမ္မဆိုတာလည်းပေါ်လာတာပါသူများချစ်ခင်ကြည်ညိုတဲ့လေးစားတဲ့ဖြစ်လာတာပါပဲအဲဒီပုဂ္ဂိုလ်နဲ့အာညှိခုံရခြင်းအစရှိတဲ့အဲဒါမျိုးကြီးကျင်းပြီးတော့ပေါ့လေသိစီညီညွတ်ပြီးတော့ပေါ့လေကလုံးကြီးကြီးဖြစ်ဖို့ကတော့အလွန်တိတ်ကြသွားတော့တာပါပဲကုသပိယမိစ္ဆဝနိကေ မူလပါဏာသဝတ္တမိယသုတ်တံပါဒီသာရဏိယတရားကိုပေါ့လေဟောတော်မူတာဟာအကြောင်းရှိပါတယ်အဲ့ဒီစဉ်ကာလကဝတ္တမိယဟန်များပေါ့လေဝိနိဒိခဘုံနဲ့စပြီးတော့သူတို့ဟိုဆွဆွကြညည်းကြခုံကြပါလေ ကွဲကြပြေးကြတာပါအဲ့ဒါကြောင့်ယူပြီးတော့ခေါ်တော်မူခဲ့တဲ့တရားဖြစ်ပါလေအဲ့ဒီတရားခေါ်ပြီးတော့အချင်းချင်းဟာတွေးကြည့်ညီညွတ်ပြီးတော့အကုန်လုံးရှင်းသွားတယ်ဒါကြောင့်အချင်းချင်းညှိခုံရေးကွဲပြားခြင်းမရှိဘဲနဲ့ညီညွတ်ညွတ်ချမ်းချမ်းသာသာနေကြရအောင်ဆိုတဲ့ရည်ချက်နဲ့ဒီအရိယာပြည်သားနဲ့ပြည့်စုံအောင်ဟောတယ်ပြည့်စုံသွားဖို့လိုလေသာပါ့ နားလည်ထားဖို့လိုပါတယ်အဲတော့အထုရအထုသလောက်ကိုယ်မှာပြည့်စုံထားတယ်ဆိုရင်ကျုပ်ကတော့ဖြေရဘလောက်ပဲမြည်ချရည်ချမငုံရစွာဝေးနေတယ်မယ်လို့ဒါဟာသီလအခြေအနေတူတဲ့ပုဂ္ဂိုလ်ဆိုတော့ဓမ္မတွေ့ဓမ္မမိသားစုအခြေခံကြကြဖြစ်သွားပါလိမ့်အစ်စ်ရောက်ဖို့ရာအထုစီလိုတဲ့အတွက်ဘုရားရဲ့အလိုတော်တိုင်းပေါ်လေး အရိယာသီလနဲ့ပြည့်စုံအောင်အထောက်ကြဖို့ပါပဲအရိယာမဖြစ်သေးကြအောင်တော့အရိယာခန္ဓာခေါ်တဲ့ငါးပါးသီလကိုတော့ယူသေးသေးစင်စင်ကြယ်ကြယ်ဟောဒီဆောက်ရှောက်ထိမ့်သိနေလို့ရှိရင်လည်းအဲဒီလိုပုဂ္ဂိုလ်ကိုတရေသဘောတွေကအတူနေတဲ့သူတွေကဟောဒီမမေ့နိုင်ပဲအမတ်တရား ဖြစ်နေပါလိမ့်မယ်ဒီလည်းပဲထိတ်တာနဲ့ပါရမီယဓမ္မပဲဖြစ်နေတာပါပဲဖြစ်ပြီးကြည်ကြမယ်ယူစီကြမယ်လေးစားကြမယ်ဂရုတိုက်ကြမယ်အဲဒီကပုဂ္ဂိုလ်မျိုးနဲ့ညီခုံချင်းကွဲပြားခြင်းမရှိဘဲနဲ့သိရှိရင်ရိုးပြီးတော့ပေါ့ဒီတလုံးကြီးကြီးဖြစ်နေဖို့အရေးကြီးပါတယ်အဲကြောင့်အ ਨੇ ဆုံးတတ္တဗာရိယမရှိသေးပေမဲ့လို့အရိယတို့ဉာဏ်လို့အပ်တဲ့အရိယခန္ဓာသီလကိုဟောတယ် မျက်မှောက်မျက်ွယ်ပေါ်လေးအချိန်ခတ်သေးသိကျင်နေအောင်လို့ဆောက်ရှောက်ထိနေပါလေအဲ့ဒီစကားတွေမှာမျက်ွယ်ဆိုတာကလည်းပဲတကယ်သိစိတ်တာမရှိပါဘူးမျက်ွယ်ဆိုတာစိတ်ကိုရဆိုတာမရှိပါဘူးမိကမမြင်နိုင်ပါလို့နတ်ကြီးကတော့မြင်ပါပါပဲတတိကမှမမြင်ဘူးဆိုအောင်တော့ဘူးဒီကိုယ်တွေကတော့ထေရှား မြင်နေတာပါပဲဒါကြောင့်တေကူကမှမသိနေပဲလို့မိမိကိုယ်တော့ရုပ်မှထားတဲ့ဟာတွေမှားထားတဲ့ဟာတွေတော့ပြန်ရှင်းသားလေးချိန်ရရှိရင်အဲ့လိုထိစားပါတယ်အထူးသဖြင့်ဒီကဏိကာလမှာဆိုလို့ရှိရင်တော့အတိတ်ကြည့်နေရတော့အလုံးထိစားပါတယ်အဲ့လိုမျက်ွယ်မရှိပါဘူးနောက်နေ့ကျမှသတ္တဝါလာတဲ့ဒီလောက်ဝါသနာ အဲဆက်တော်လေးနဲ့ဝင်ရှင်းလင်းပြီးတော့ပြရမှာပါပဲဒီနေ့တော့အခြေရှိသွားတော့ဒါတော့ကိုရကြအောင်ဆို